ဒီနေ့2022ခုနှစ်နိုမာလ26ရက်စနေနေ့ညနေပိုင်းသဝရိယရေအပိုင်း313ညနေပိုင်းသဝရိယရေအပိုင်းနေနဲ့သုံးချကျင်းလာမြတ်ပဒံအပိုင်း44ကမ္မပစ္စည်းပိုင်း8နေကမ္မပစ္စည်းနဲ့ပတ်သက်ပြီးဆက်လက်သင်ချပို့ချခဲ့တယ်ဒီနေ့လည်းကမ္မပစ္စည်းပဲဆက်ပြီးတော့သင်ချပို့ချပါမယ် ကံဆိုတာစေတနာပါပဲဒီစေတနာတွေနဲ့ပြုလုပ်မှုကြောင့်ဘုန်းကြီးတို့ဒီဒီခန္ဓာကိုယ်အတဘောရရလာနေ့ကအင်္ဂုတ္ထုပရမအုပ်သမဏ496စေတနာသုစရုကဏိပသင်စေတနိယဝတ်မှာ ပါပါတယ်အဲ့ဒီသုံးလေးဘုန်းကြီးတို့ပြန်ပြောပါမယ်နေ့ကပြောတာသင်တာမပြီးသေးပါဘူး ဘုန်းကြီးတို့မှာဒီခန္ဓာကိုယ်ရရှိတွေရောဒီကိုယ်အမူအရာကာယကံကြောင့်ကာယကံစေနာကြောင့်ချမ်းသာဆင်းရဲဆိုလည်းဖြစ်မှာပါပဲ။ပစ္စနှုတ်နော်ပစ္စကရှိတော့ပြောဆိုမှုဝစီဓာရရှိနေတော့ဝစီကံစေနာကြောင့်ချမ်းသာဆင်းရဲဆိုလည်းဖြစ်မှာ။ မနောကံမနောဒွါရရှိနေတဲ့အတွက်မနောကစိတ်စိနာကြောင့်ချမ်းသာဆင်းရဲလည်းဖြစ်နေမှာပဲလို့ဘုရားကံနဲ့ပတ်သက်ပြီးဟောတယ်ဒီကံကြီးကဘာလို့ဖြစ်လဲဒီကာယကံဝစီကံမနောကံဘာဖြစ်လို့ဖြစ်တယ်လဲဘုံဘကာယသင်္ကာရဝစီသင်္ကာရမနောသင်္ကာရဘာဖြစ်လို့ဖြစ်လဲဆိုဝိစာမသိမှုဝိစာ ဉာဏ်မရှိမှုကြောင့်ဒါတွေပြုတ်လို့ပြောဉာဏ်ရှိပါဉာဏ်ရပါရင်ဒါတွေအပြီးပိုင်းပဲတတ်လိုက်မဖြစ်တော့ဝိဇာအကြောင်းရင်းခံတဲ့အတွက်ဉာဏ်မရှိတဲ့အတွက်ဘုရားတို့ဒီကာယကမှုတွေဖြစ်မဲ့ဝစီကမှုတွေဖြစ်မဲ့မနောကမှုတွေဖြစ်နေဖြစ်နေနောက်ကတော့ကိုစေရစေစေဒါတွေကတော့လာမှာဖြစ်နေပေါ့ ဒါတွေမဖြစ်ချင်ဘာလို့မလဲဆိုအတိညာရအောင်လုပ်ရတယ်ဝိဇာပြတ်တော့ဝိဇာပြတ်တော့ဒီတိုင်းကမပြဘူးနော်အတိညာနေရအောင်အထုတ်တိညာနေရအောင်အထုတ်တော့သောတာပတိမဉ္ဇန္တရာဂိုင်းမဉ္ဇနာဂိုင်းမဉ္ဇရာတမဉ္ဇရသွားမှအတိညာအပြည့်စုံရသွားကိလေသာတွေလုံးဝပဲဖြတ်ပြလိုက်တော့အဲဒီကာလရောက်ရင်ဒီကိုယ်တန်မှာဖြစ်တဲ့ချမ်းသာဆင်းရဲဆိုတာမဖြစ်တော့ ဒီဝိဇ္ဇာကိုပြတ်တော့မလုံနိုင်သေးမကျင့်နိုင်သေးပြီတော့အဝိဇ္ဇာရင်ခံအကြောင်းပြုပြီးတော့ကာယကံဝစီကံမနောကံတွေပြုလုပ်နေမှာပဲမနောကံကာယကံဝစီကံမနောကံပြုလုပ်နေသမျှကာလပါလုံးဒီခန္ဓာကိုယ်အရဘော၄မျိုးဟာရမှာပဲဆိုဘုရားဟောတယ်အဲ့ဒီခန္ဓာကိုယ်အရဘော၄မျိုးဟာဘာလဲဆိုဘုရားကအဲ့မှာဟောတာဘာလဲမိမိစေဆောမှုစေရနာတာဖြစ်၍သူတို့ဘာလို့ စေဆော်မှုစေရနာမဖြစ်တဲ့အတဘောရခြင်းဒါတစ်မျိုးပေါ့သူတို့ဘာရဲ့စေဆော်မှုစေနာတာဖြစ်၍မိမိစေဆော်မှုစေနာမဖြစ်တဲ့အတဘောရခြင်းဒါတစ်မျိုးမိမိရဲ့စေဆော်မှုစေရနာသူတို့ဘာရဲ့စေထော်မှုစေနာနှစ်ပါးလုံးဖြစ်တဲ့အတဘောရခြင်းဒါတစ်မျိုး မိမိရဲ့စိတ်ဆုံးမှုစေနနာလည်းမဖြစ်ဘူးသူတစ်ပါးရဲ့စိတ်ဆုံးမှုစေနနာလည်းမဖြစ်တဲ့အနဂုအရဘောရာချင်းဆို၄မျိုးဟောပါအဲ့ဒီတရားပွဲမှာကအရှင်သာရိပုတ္တရာရှင်မြတ်ကြီးကလည်းနာယူတော်မူနေတယ်ဘုရားကဒီလိုကျင့်ကြဟောပြရတယ်ရှင်သာရိပုတ္တရာရှင်မြတ်ကြီးညံ့ညံ့ထက်တယ်ထက်တော့ဘယ်ဟောတရားတွေကိုချက်ချင်းနားလည်သဘောပေါက်တယ်နားလည်တဲ့ဘိုင်းတွေများတော့ရှင်မြတ်ကြီးသူနားမလည်တဲ့ဘိုင်းကဘုရားမေးတယ် ဘုရားအဲ့ဒီလိုကျင့်ကြံဟောလိုက်တော့ရှင်သာရိပုတ္တရာရှင်မြတ်ကမြတ်စွာဘုရားလျှောက်ပါတယ်မြတ်စွာဘုရားမြတ်စွာဘုရားအကျဉ်းအပြည့်ဟောတော်မူတဲ့တရားရဲ့အ ਨੇ အဓိပ္ပာယ်ကိုတပီတော့အကျေအပြည့်ဒီလိုနားလေသဘောပေါက်ပါတယ်ဘုရားပရမသုကပါလေမိမိရဲ့ဆစ်ဆောင်မှု စေတနာသာ ဖြစ်ပြီးတော့သူတို့ဘာရဲ့ဆစ်ဆောင်မှု စေနာမဖြစ်တဲ့ခန္ဓာကိုယ်အရဘောရတယ်ဒါမျိုးအဲ့ဒီလိုပုံကူမျိုးဆိုတာတဲ့ မိမိရဲ့စေဆောင်မှုစေနာသာဖြစ်ပြီးတော့သူတို့ကစေဆောင်မှုစေနာမဖြစ်တဲ့အာရဘောကိုရတဲ့ပုဂ္ဂိုလ်ဟာမိမိစေဆောင်မှုစေနာကြောင့်စေနာဟုသောအကြောင်းကြောင့်ဒီကုံမှာစုတွေရွေလျောကြခြင်းဖြစ်ပါတယ်။ဒါဘယ်ပုဂ္ဂိုလ်ရှိရလဲဘုန်းကြီးတို့ဟိုတရားတွေနာတော့ကြားဘူး။နတ်တွေမှာခိတ္တာဘရောတိကနတ်ဆိုတာရှိတယ်။နတ်ပြည်ကပြောစရာအောင်နေများတာ။သူတို့ရဲ့ခန္ဓာကိုယ်လည်းနုညံ့တိမ်မွေ့နေ ပြောစရာယုံများတော့အပျော်ပါမဲ့တော့စားခြင်းစားအစားအစာမစားဘဲနဲ့အချိန်လွန်သွားတဲ့အခါကျခန္ဓာကိုယ်နှူးညံ့သိမ့်ဝင် အစာပြတ်ပြီးတော့စုတည်ကြတယ်အဲ့လိုစုတည်တဲ့ပုဂ္ဂိုလ်မိမိရဲ့စိတ်စေနာစိတ်ဆောင်မှုကြောင့်သေသွားတဲ့ခန္ဓာကိုယ်ကြီးအတော်ရတော့နော်နတ်ဖြစ်လည်းသွားထင်မိကြည့်နော် အပျော်ပါမဲ့ပြောဒီမှာသေတယ်လူတွေလည်းဒီလိုပါပဲ ဒီလူတွေလည်းစားတော့မတ်တည်ပြီးမှတ်ပြီးသိရဝေးစေဝါတွေတော့စားတော့တယ်အသုံးလုံးသိတဲ့လူတွေဒါတော့အပျော်လုံးသိတာခိတ္တဗရောတိကနတ်တော့အပျော်ကျူးရင်းနဲ့အဆအဆမေ့ပြီးသိသွားတာမျိုးဒါကိုခိတ္တမျိုးဒါကြတော့ကိုယ့်ရဲ့စိတ်စေနာကြောင့်မို့သိသွားတာပေါ့နော်ကိုယ်စိတ်စေနာကိုယ်အကြောင်းကြောင့်ကိုပြုလုပ်ထားတဲ့ကံကြောင့်သိသွားတာဒီခန္ဓာကိုယ်ဘဝနဲ့သိသွားဒီလိုပုံပေါ်တစ်မျိုးဘုရားအကျင့်ဟောတယ်ရှင်သာဘုရားရ အဲ့လိုနားလေသဘောပေါက်တယ်ဒုတိယပုဂ္ဂိုလ်ကြတော့သူတို့ဘာရဲ့စိတ်စေစိတ်ဆောင်မှုစိတ်စေနာစေရနာသာ ဖြစ်ပြီးမိမိရဲ့စိတ်ဆောင်မှုစေနာမဖြစ်ဘဲနဲ့မဖြစ်တဲ့ခန္ဓာကိုယ်အရဘောရရှိတဲ့ပုဂ္ဂိုလ်မှန်ပါဗျာဒီပုဂ္ဂိုလ်မျိုးကတော့သူတို့ဘာစိတ်ဆောင်မှုစေနာသာဖြစ်မိမိရဲ့စိတ်ဆောင်မှုစေနာမဖြစ်တဲ့အရဘောရတဲ့ပုဂ္ဂိုလ်ဟာသူတို့ဘာစိတ်ဆောင်မှုစေနာဟုသောအကြောင်းအကြောင်းဒီဘဝမှာ သေဆုံးရပါလိမ့်မယ်။ဒါကြတော့ခွန်ကြီးတို့မနောဘတော်တိကနတ်လို့ခေါ်တယ်။နတ်တွေဟာကောင်းငင်ကိုယ်ဘုံမျိုးမှာသူ့ဘုံမျိုးမှာကောင်းငင်ရတဲ့ဒီသူ့ရဲ့ကုသကအချိန်နဲ့သွားနေကြ။သွားတော့သူကလည်းသူ့တန်ဝင်နဲ့သူကိုယ်လည်းကိုယ်တန်ဝင်နဲ့ကိုယ်သွားတာ။ကိုယ်ရဲ့သားလူနဲ့ပုဂ္ဂိုလ်တွေ့ရင်သူကအိတ်တမရှိဖြစ်တယ်။အိတ်တမရှိဖြစ်တော့အိတ်တမရှိနဲ့ကြည်တာ။ကြည်တော့ဟိုလူကလည်းငါ့ဝင် လူဒီနတ်ကကြည့်ရမလားဟိုကလည်းပြန်ကြည့်တာဒေါသနဲ့ပြန်ကြည့်တာအဲ့လိုတော့သူကလည်းကြည့်ကိုကလည်းကြည့်အဲ့ဒီဒေါသတွေအိဒါမေစီယခြေကန်းနဲ့ဒေါသတွေလောင်ကျွမ်းခန္ဓာကိုယ်နူးညံ့တာဒေါသတွေလောင်ကျွမ်းခန္ဓာကိုယ်တွေပျက်စီးဆုံးရှုံးကုန်အဲ့လိုမျိုးပုံကိုမျိုးကြောင့်နောဒေါတိကနတ်ဘုန်းကြီးတို့လူလောကမှာလည်းရှင်နော်ဒေါသတွေကြည်ပြီးတော့သိပဲဝင်ရတဲ့ပုံကိုအများကြီးပဲအဲ့ဒါလေးလည်းကြောက်စရာကောင်းအဲ့ဒီလိုပုံကိုမျိုးဒါတော့ သူများရဲ့လုံလပြောကဆိုပေမဲ့လို့သူများဒေါသနဲ့ကြည်တော့ကိုယ်မကျေနပ်တော့ဒေါသနဲ့ကြည်တာပါအဲ့ဒါမျိုးအဲ့လိုမျိုးများလူလောကမှာလည်းကြုံပါလိမ့်မယ်သူများပြောရင်ကြောင့်ဒေါသတွေမထိန်နိုင်လို့အသက်ထွက်တာမျိုးဒါမျိုးတွေပေါ့သူကလာချတော့ကိုယ်ကပြန်ချတော့ကိုယ်ကအသက် ဆုံးရှုံးသွားတာမျိုးပေါ့အမျိုးဆိုဒီမှာတော့မနောဘလောတိကနတ်လို့ခေါ်တယ် ဒါတွေကတော့တရားနဲ့မနေသေးဘူးသူကမာနနဲ့ကြည်ကွာလဲမာနနဲ့ကြည်သူကလည်းဣဒ္ဓမစ္စယကြည်ကွာလဲဣဒ္ဓမစ္စယနဲ့ကြည်အကုသိုလ်ဖြစ်စရာအကြောင်းကြီးတယ်တရားနဲ့နေတော့ဒေါဘုန်းကြီးတို့တွေသက်တာမှာပေါ့နော်နောက်တစ်ဦးကတော့ဗာလဲဆိုတော့မိမိရဲ့စစ်ဆောင်မှုစေနာလည်းဖြစ်သူတို့ရဲ့စစ်ဆောင်မှုစေနာလည်းဖြစ်တဲ့ခန္ဓာကိုယ်အရဘောရရှိတဲ့ပုဂ္ဂိုလ်လို့ဘုရားအချင်းချုပ်ဟောတယ်မြတ်စွာဘုရား ဒီလိုမိမိရဲ့ဆေးဆော်မှုစေနာလည်းဖြစ်သူတို့ရဲ့ဆေးဆော်မှုစေနာလည်းဖြစ်ပြီးတော့ခန္ဓာကိုယ်အရဘောရတဲ့ပုံကိုမျိုးဆိုတာကတော့တဲ့မိမိရဲ့ဆေးဆော်မှုစေနာအကြောင်းကိုလည်းဒီခန္ဓာကိုယ်ကသိသိနိုင်တယ်သူတို့ရဲ့ဆေးဆော်မှုစေနာအကြောင်းလည်းသိနိုင်တယ်အဲ့ဒီလိုပုံကိုမျိုးဆိုလိုပါအဲ့ဒါကတော့လူပုံကိုတွေပဲလူတွေကြတော့ကိုယ့်အကိုလည်းတတ်သေးတာပဲနော်စိတ်ဓာတ်တွေကြားပြီတချို့ကြကိုယ့်အကိုတတ်သေးတာအများကြီးပဲ ချမ်းသာတဲ့နိုင်ငံတွေလည်းအများကြီးပဲဆင်းရဲတဲ့နိုင်ငံတွေလည်းအများကြီးပဲဟိုလောကဓာတ်မခံနိုင်တော့ဘူးဗျာတရားမကြီးလောကဓာတ်လည်းတော်တော်ဆိုးတယ်ဘုံရောလူရောခံနိုင်ဒါလေးဘုန်းကြီးတို့တတိနဲ့နေရတာခုဘုန်းကြီးတို့နိုင်ငံရေးအခြေအနေကြောင့်ဘုန်းကြီးနဲ့နေစားတဲ့ဘုန်းကြီးနှစ်ပါးသုံးပါးလောက်မှာဒါတွေကိုမကမရနဲ့ဖြစ်စေုံတရားတဲ့ဖြစ်မျိုးတွေကြုံတော့တတိလွတ်သွားတာနဲ့ပြန်နေတာဘုန်းကြီးရောလူရောခံမယ်နော် တိညာလေးနဲ့တရားလေးနဲ့နေကြမှာဘုန်းကြီးတို့တွေဒီလောကကြီးထဲမှာနေရထင်အောင်အဆင်ပြေမယ်တရားတတိလွတ်သွားရင်တော့သူပြေဘုန်းကြီးပြေပြေခမ်းမှာလောကရာတော့ကောင်းတာတွေမကောင်းတဲ့လောကရာနေရတော့တက်ကြီးလာပြီးကြုံရလိမ့်မယ်အဲ့ဒီလူတွေကြတော့ကိုယ်ပြောကကြောင့်မို့လဲသိနိုင်တယ်သူတစ်ပါးတွေရဲ့လုံလပြောကကြောင့်လဲသိနိုင်တယ်ဘို့လို့ဒါကြောင့်မို့ဒီဒီလိုပုံကုန်များကြတော့ ကိုယ့်ကိုယ်ဆေးဆော်မှုလည်းဆေးဆော်မှုလည်းဖြစ်တယ်သူတို့ကဆေးဆော်မှု ဖြစ်တဲ့ခန္ဓာကိုယ်ဘဝအာခန္ဓာကိုယ်အရဘဝရတယ်ဒီလိုအဲ့ဒီအကြောင်းနှမျိုးကြောင့်ဒီခန္ဓာကိုယ်မှာယူလျောသိဆုံးနိုင်တယ်ဒါဘုရားကမိန်သွားတော့ရှင်သာရိပုတ္တရာကဒီလိုပုံကုမျိုးကလူသားတွေပါပဲလို့ရှောက်တယ်နောက်ဆုံးတစ်ပုဒ်ပုဂ္ဂိုလ်ကျတော့ရှင်မြတ်ကျသူမသိတော့မသိတဲ့အကြောင်းယူတဏဝန်ခံပြီးတော့အဲ့ဒါတော့မေးပါတယ် ဒါဆိုဗျာတဲ့နောက်ဆုံးပုဂ္ဂိုလ်မိမိရဲ့စိတ်ဆောင်မှုကလည်းစိတ်ဆောင်မှုစိတ်စိန်တာလည်းမဖြစ်ဘူးမရှိဘူးသူတို့ဘာရဲ့စိတ်ဆောင်မှုစိတ်စိန်တာလည်းမဖြစ်ဘူးအဲ့လိုမဖြစ်ဖဲနဲ့ခန္ဓာကိုယ်အရဘောရတဲ့ပုဂ္ဂိုလ်ဆိုတာဘယ်လိုပုဂ္ဂိုလ်တွေလဲပါဘုရားလဲဘယ်လိုနတ်မြမာတွေပါလဲဘုရားအဲ့ဒါနတ်ပြန်ကြောင့်ခွင်းတို့ဒီဝတ္တညာနာပညာနာဇံပြောမလို့အဲ့အဲ့ဒီဟာနဲ့ဒီတော့ကပြောရမှာဆိုရှေးပြောဖြစ်နေလို့ကံနဲ့လည်းသက်ဆံလို့ဝိညာဉ်ကိုညနေပိုင်းယူပြောတော့ ဒါကြီးဗုဒ္ဓလဲကိုယ့်ရဲ့စိတ်စိတ်ဆောင်မှုစိတ်စေနာမဖြစ်ဘူးသူတစ်ပါးရဲ့စိတ်ဆောင်မှုစိတ်စေနာမဖြစ်ဖဲနဲ့ခန္ဓာကိုယ်ကိုအာရဘောရတဲ့ပုဂ္ဂိုလ်ဆိုတာနေဝတင်ညာနာတင်ညာနာပုဂ္ဂိုလ်ရောက်နေတဲ့နတ်မြမာတွေကိုဆိုလိုတယ်ဒီလိုဟောတော့သူတို့ကြတော့နေဝတင်ညာနာတင်ညာတင်ညာကိုအကြောင်းပြုတာတင်ညာနေမကပါဘူးစိတ်စေနာလည်းဒီတိုင်းပဲတင်ညာရှိတာလည်းမဟုတ်မရှိတာလည်းမဟုတ် တိတ်မွေ့နေသိရခက်တယ်စေနာပါလာလည်းမပါလို့တိတ်မွေ့တဲ့စေနာလေးတော့ပါဒါကိုပြောရင်တော့ကိုယ့်အကိုဆေးဆောင်မှုလည်းမဖြစ်ဘူးသူတို့ကဆေးဆောင်မှုလည်းမဖြစ်ဘူးအဲ့လိုပုံကမျိုးကတော့နေဝတရားနာတင်ညာဖြမာဘုံကိုရောက်နေတဲ့ဖြမာတွေပါပဲပြီးတော့ရှင်မြတ်ကြီးက ရှင်တိုင်ဗုဒ္ဓရှင်မြတ်ကဘုရားကိုမေးပါတယ်မြတ်စွာဘုရားတဲ့ဒီလောကမှာခြုံသောပုံကိုယ်တွေကဒီဓမ္မ ဒီကနေစုတည်ပြီးတော့ဒီကာမဘုံကိုပြန်ရောက်လာကြတာရှိပါတယ်တဲ့ချို့သောတ attva တွေချို့သောပုဂ္ဂိုလ်တွေကဒီကာမဘုံကိုပြန်မလို့ပြန်ရောက်မလာကြပါဘူးတဲ့အဲ့ဒီလိုဒီကာမဘုံမှာဗြဟ္မာဟုတ်လားဗြဟ္မာဖြစ်လို့ဗြဟ္မာပြည်ရောက်သွားတယ်ဇန်တရားတွေရလို့ဗြဟ္မာပြည်ရောက်သွားတယ်ကာမဘုံပြန်လာတာရှိတယ်ကာမဘုံပြန်လာတယ်အဲ့ဒီဘုံကနေတခါရင်အမြင့်တက် အဲ့ဒီနိဗ္ဗာန်ရောက်သွားတဲ့ပုဂ္ဂိုလ်လည်းရှိတယ်ဒါမျိုးပြောရင်အဲ့လိုကာမဘုံ လာရောက်တဲ့အကြောင်းရင်းမလာရောက်ရဲ့အကြောင်းရင်းကဘယ်ပါလဲဘာတွေပါလဲရှင်ဖျားလို့ရှောက်ထားဒီလိုမြတ်စွာဘုရားကလောကမှာ အောက်ဖို့တန်ရောစဉ်၅ပါးပေါ့တန်ရောစဉ်၅ပါးဟိုတော်တော်တော်တော်များများသိပါလေသောတာပန်တို့ဒိဋ္ဌိနဲ့ဝိသေကိစ္စပဲတယ်သီလပဒပဒမတာလည်းပယ်တာပေါ့ ဒီတန်စဉ်တစ်ပါးကာမရာဂတန်ရောစဉ်နဲ့ပရိကတန်ရောစဉ်တရားကံကြတော့အထူးပဲတာတော့မရှိဘူးအနာကံရောက်သွားရင်ကာမရာဂအာယုံ၅ပါးကာမဂုဏ်တရားတွေလိုလားတစ်နှစ်တန်နှစ်တမှုလည်းမရှိတော့ဒေါသလည်းမရှိတော့အဲ့ဒီအောက်တန်ရောစဉ်၅ပါးပေါ့ဒီအောက်တန်ရောစဉ်၅ပါးမပယ်သေးတဲ့ပုံကိုပေါ့ဗျာမပယ်သေးတဲ့ပုံကိုမှန်သမျှဒီလူပြည်လူလောကတို့ကခွင်တို့ တရားတွေအထုတ်တယ်ပရမဇန်ရဒုတိယဇန်တတိယဇန်သုတ္တဇန်ဓာရုဝဇန်နေအဲ့ဒီဇန်ရပြီးဆက်အထုတ်တယ်အဂတနိဆိုင်နာဇံဝိညာဏိဆိုင်နာဇံအာဂိစဉ္ညာနာဇံနေဝတညာနာပညာနာဇံဒီဇံတွေရအဲ့ဒီဇံတွေကိုမလျှော့ကြအောင်သူဆက်တိုက်အထောက်ဒီဇံတွေမဆုတ်ရုပ်ပဲနဲ့မလျှော့ပဲနဲ့ဒီဇံတွေရပြီးသိသွားမယ်ဆိုရင် အဲ့ဒီပုဂ္ဂိုလ်ဟာနိဝတိညာတာပညာဇမဘုံရောက်သွားဇမဘုံရောက်သွားပြီမဲ့လို့သူတန်ရောစဉ်ဒီအောက်တန်ရောစဉ်၅ပါးမပယ်တဲ့အတွက်ကာမဘုံကိုပြန်ဖြစ်ဖြစ်ပါတယ်ကာမဘုံပြန်လာတယ်ဇံရှိန်ဝတ္တတိတွေကောဏနဲ့ပြန်တယ်ဒီကာမဘုံကိုပြန်ရောက်တရားတွေအထုတ်လို့သောတာပတ္တိမဲ့ဖို့ရသွားပြီဒိဋ္ဌိဝိစကိတာပယ်မယ်သီလပဒပရမတတန်ရုံစဉ်နဲ့ပယ်မယ် တရားကံကြတော့ယုံရင်ကြမ်းထတာတော့ပဲနာကံကြတော့ကာမရာဂတန်ရောစင်နဲ့ပရိကတန်ရောစင်အာယုံ၅ပါးကာမဂုဏ်တရားတွေနှစ်သက်မြန်လို့မရှိတော့ဘူးဒေါသလည်းမရှိတော့အောက်တန်ရောစင်၅ပါးပယ်ပြီးတော့ဒီကတော့ဇံရင်ရတာပေါ့ဗျာဇံရအောင်အထုတ်အထုတ်ရင်လည်းဒီဇံတရားတို့မှာဝိပဿနာအထုတ်ဝိပဿနာထုတ်တော့နာကံဖြစ်ဒီမဲ့ညာဖုန်ညာရပြီးတော့ဇံတရားတွေရတဲ့ပုဂ္ဂိုလ်ကတော့ မလျှော့လျှော့မကြမညံဖုံညာမရတဲ့ဇံရတဲ့တတ္တပုဂ္ဂိုလ်မျိုးကတော့အချိန်မီလျှော့နေဘာဖြစ်လို့လဲဆိုဒီနိဝရဏကိလေသာအကျွမ်းမဲ့မှာမပယ်နိုင်သေးတော့အဲကြောင့်ဇံလေးနဲ့လည်းဘုန်းကြီးကကျင့်နာမဟုတ်နော်ဇံသမารိဆိုတာကတော့ဝိပဿနာရှုတဲ့အခါမှာလွယ်လွယ်ကူကူသွားလို့ရအောင်လို့ကိုစွမ်းနိုင်ရှုပေါ့မစွမ်းနိုင်တော့လေဝိပဿနာပိုင်းတက်တက်တမာရီရအောင်ရှုပေါ့ တကယ်လို့စွန့်နိုင်ရင်တော့ဒါလောက်တော့လောက်ကြည့်တင်တာပေါ့နော်ဟိုမရတော့မရတဲ့အတိုင်းမရလဲအ ਨੇ ဆုံးတော့ပါရမီတော့ဖြတ်တော့ကိုယ်လည်းဒီဘက်ဘဝမှာပြတ်အောင်မလုံနိုင်သေးဘူးဆိုရင်တော့ဘုန်းကြီးစန္ဒာအနေနဲ့ပြောရင်လောက်ကြည့်တင်တာပြတ်အောင်လုပ်မယ်ကဲရတ္တမညာဖုံညာရအောင်ပြတ်အောင်လုပ်မယ်ဆိုရင်တော့မလိုတော့မပြတ်ဘူးဆိုရင်မတော်တော့မှဖြစ်မယ်တရားကံဖြစ်မယ်နာကံဖြစ်မယ်အနာကံဖြစ်ရင်တော့ဇံကအကုအထောက် အနာဂံဖြစ်ရင်တော့ကာမဆက်ဘုံပြန်မလာတော့ရူပဘုံအရူပဘုံတော့ကိုတော့အဲ့ပါကြတော့ဇံကိုရကိုရမရလို့မရဒါပေမဲ့အခုလိုရှိတော့သူတို့ကတော့ဒီအနာဂံလည်းဖြစ်တော့သမာဓိကတော့မြန်မြန်ရတော့မှာပေါ့ဆရာသမားဘယ်လိုဘယ်လိုရှုဆိုဘုန်းကြီးတို့တွေ့ဘူးမှာပါဖတ်ဖူးပါတွေ့ဘူးမှာတော့မဟုတ်ဖတ်ဖူးတာဘုန်းကြီးလည်းဖတ်ဖူးတာဆုံးလို့ဆရာတော်ရဲ့ထေရပတ္တိအဲ့မှာဖတ်ကြည့်လို့ပညာရှိ ဆရာတော်ကြီးတွေပညာတတ်ဆရာတော်ကြီးတွေကနေပြီးတော့ဆရာတော်ကြီးကိုဒီဇံပိုင်းတွေရှုခိုင်းတာရှုခိုင်းပြီးပြောခိုင်းတာသူကမြန်မြန်မြန်မြန်ရှုခွေးရှုခဲ့တယ်မြန်မြန်ပြောတယ်ဟောဆရာတော်ကြီးဖြည်းဖြည်းပြောပါဖြည်းဖြည်းပြောပါအဲ့လောက်ဒီရောဟောတော့သူရှုတိုင်းတယ်တန်းတန်းနဲ့တန်းပြောပါပါဠိစာပေမတတ်ဘူးနော်မတတ်ပေမဲ့ဒီဝိတက်လေးဝိစာရလေးကိုသူကတော့ဗမာစကားပြေရိုးရိုးနဲ့တန်းပြောတော့ဟိုကစာနဲ့ပင်နဲ့တိုက်စစ်ရတာကိုကိုမမလုပ်ဘူးလား ပုံမြင်မြင်ပြောကြလိုက်တော့အပြည့်ပြည့်ပြောဖြည့်ပြောအဲ့လောက်ပြအဲ့ဒီလိုဆုံးလုံးဆရာတို့ရဇံပိုင်းတွေရှုခိုင်းတော့မြင်မြင်ထက်တဲ့ရတော့ဒီမှာကြီးအကောင့်အဓိကတော့ဘုန်းကြီးတို့တွေမညဘုံညာရဖို့ရည်ကြည်တာပါမညဘုံညာရပိုင်းတော့ခုနကဇံပိုင်းနေရာခက်ပါဒါမို့ဇံပိုင်းနေရင်ရောအထုပ်ဇံပိုင်းတွေဝိပဿနာကုရင်ဇံရပြီးမှဝိပဿနာကုရင်လည်းလွယ်လွယ်ကူကူလို့ရတယ် အဲ့ဒါလည်းမှတ်ထားဖို့နော်အဲ့တော့အောက်တန်ရောစဉ်၅ပါးပေါ့သောတာပန်ခိုက်တာမှာဒိဋ္ဌိဝိသေကိစ္စသီလပရပရမသာတန်ရောစဉ်၃မျိုးအနာဂံရောက်သွားတဲ့အခါကျတော့ကာမရဂတန်ရောစဉ်ပိကတန်ရောစဉ်ကာမရဂတန်ရောစဉ်အာယုံ၅ပါးကာမဂုဏ်တရားတွေပေါ့အာယုံသမီးအာယုံမျိုးသမီးမျိုးသားအာယုံဘုန်းကြီးတို့သက်ရှိသမဲ့ပစ္စည်းအာယုံတွေပေါ့ဒါတွေကိုနှစ်သက်မြန်နိုးမှုတွေမရှိတော့ဘူးဒေါသလည်းမရှိတော့ အဲ့ဒီတန်ရောစဉ်၅ပါးကုံသွားပြီနေဝတင်ညာနာတင်ညာနာစံကလည်းရပြီဆိုရင်နေဝတင်ညာနာတင်ညာနာဘုံရောက်သွားရောက်သွားရင် သူက အောက်ဘယ်တော့မှပြန်မလာတော့နာဂံဖြစ်သွားရင်ဘုန်းကြီးငယ်တို့ကမင်းဗေဒီဆရာတော်ဘုရားကြီးနေနဲ့အထောက်တော့အဲဒီမင်းကုန်တော်ရတိုင်းမှာကမ္မဋ္ဌာန်းဆရာတော်ပြီးတော့သင်္ကန်းဝတ်ဒီသူတည်သွားရင်လည်းဒီနီးနဲ့နီးခံမှုတွေ သူကတော့ငငယ်တုန်းကပြောသွားပါလေဆိုလို့ဦးဇင်းလေးတော့မှတ်ထားတယ်အနာဂါရောက်သွားရင်စိတ်ပဲရှုလို့ရတယ်ဉာဏ်ရှုလို့မရဘူးသူကဒီအာယုန်တွေကပယ်သွားရောအာယုန်၅ပါးကမ္မဂုဏ်တရားတွေပယ်သွားပယ်သွားတော့ဒီဟာကြီးမှာဆွဲလန့်မှုရှိတော့ဘူးအဲသူကစိတ်ပဲရှုရခုနကနိဝသယနာတရားဘုံရောက်တော့လေစိတ်ကြီးပဲရှိတယ်စိတ်ကြီးရှုလို့ရတယ်အဲရှုခင်းရှုခဲ့တော့သိအောင်သိအောင်နော်ဘယ်လိုရှုရမလဲဆိုတာပဲ အဲ့လိုမျိုးသိမှရှုလို့ရဒါဘုန်းကြီးညဘက်မှာစိတ်ဓာတ်လူပဒနာဒီဒီထိုင်ဝမ်ဖွဲ့ကိုပြောကိုဖြစ်နေတဲ့စိတ်လေးသိရပါပဲဘုန်းကြီးတို့ကြတော့နာဂံပုဂ္ဂိုလ်မျိုးလို့မဟုတ်ဘူးပေါ့မဟုတ်တဲ့အခါကျတော့ကိုဖြစ်နေတဲ့စိတ်လေးကိုလောဘဖြစ်လောဘဖြစ်တဲ့စိတ်လေးပေါ်ပြီးပြောဖြစ်ပြီးပြမြင်အောင်ရှုပါဒီတိုင်းနေသိအောင်လည်းမဟုတ်တွေးရင်တွေးတဲ့စိတ်လေးသိအောင်ရှုဒါလေးကိုပေါ်ပြီးပြောဖြစ်ပြီးပြမြင်စပိုင်းတော့ဖြစ်ပြီးပြမမြင်ဘူး ရှုပါများရင်မြင်တယ်အခုယောဂီတွေရှုတာများလာရင်နောက်ပိုင်းစိတ်တ ानु ပဒနာဆောင်းပေးရလိမ့်မယ်စိတ်တ ानु ပဒနာကိုအဓိကထားပြီးရှုလို့ပို့ပြီးတော့အဆင်ပြေတယ်။နောက်အာနာပါနရှုတဲ့ပုဂ္ဂိုလ်များဆိုတော့ဒီဝင်လေထွက်လေကိုဝင်လေထွက်လေဝင်လေထွက်လေမှမစားရှုသွင်းခြင်းနဲ့စိတ်တွေရှုထုတ်ခြင်းနဲ့စိတ်တွေဒါလေးအတိကရှုကြည့်လိုက်အခုနောက်ပိုင်းရှုမှတ်ပါများတဲ့ပုဂ္ဂိုလ်အဲ့ဒါသူပုတ်ကတ်လွယ်နော်စိတ်ဓာတ်ဥပဒနာဆောင်းပေးတဲ့အဲ့ဒါ ရှုသိဉာဏ်နဲ့ရှိတယ်သိနေုံမဲ့သူ့အမှတ်ရှာမလို့မှတ်ရှင်တော့ဝင်လေထွက်လေပဲမအောင်ရှုသိဉာဏ်နဲ့ရှိတယ်သိပြီးရှုသွင်းလိုက်ဝင်လေပေါ့ရှုထိုးခြင်းနဲ့ရှိတယ်သိပြီးထွက်လေဝင်လေထွက်လေဝင်လေထွက်အပုတ်ကတ်တယ်နော်တော်တော်များများဘုန်းကြီးအလိုသင်ပေးလိုက်တော့ဒီနေ့ကဒီဘက်ဒေဒီဆီယာတကတယောက်ဟိုးဘုရားကရသွားပြီးတော့အရင်သုံးလထုံလမဝေသင်္ကန်းသွားသင်္ကန်းဝေပြီးတရားအထုတ်တယ်ဖျားမွေရ ဖရာတပ်ပြီးပြညာရတဲ့ညာတော်တော်အထုတ်လို့ကောင်းတယ်ဆိုဘုန်းကြီးတော့သွားခြင်းနဲ့စိတ်ပါတော့သွားဖို့ကြိုးစားတယ်အဲ့ဒီနေရာသွားအထုတ်ခြင်းနဲ့ဖရာအရှင်မငွေသက်တွေပါလေရအဲ့ဒီဗုဒ္ဓဂါယာဖရာပွင့်တဲ့နေရာနော်နောက်ကြုံတဲ့ခါကျဖရာဝသက်သက်မသွားနဲ့အဲ့ဒီနေရာတရားထိုင်မြောင်ကြိုးစားဘုန်းကြီးကအဲ့ဒါမှားတယ်ဟိုတနေ့ကတခါတော့ဝမ်းမြောက်ဝမ်းသာဖြစ်ပြီးပြန်လာအဲ့ဒီလိုလေဘုန်းကြီးရှုခဲရှုခဲပါသင်ပေးတာဘယ်လိုရှုဘယ်လိုမေတ္တာဖို့ အဲ့လိုမြပေးဝေအဲ့လိုသင်ပေးလိုက်အဲ့လိုသွားခြင်းတဲ့ပုံကကြပြောပါဘုန်းကြီးတို့ဒီအကြံဉာဏ်ပေးလို့ရပါအဲ့လိုလုပ်ပဲလို့လုပ်နော်မှတ်တာနော်ဒါကဘုန်းကြီးဒီဗုဒ္ဓဂါယမှာမဟုတ်ပါဘူးဘယ်ဖះသွားတာဒီမှာရွှေကုံစေတီရှင်ဂျိုက်ထီယိုစေတီတို့သွားရှ िख ိုးကြော့ပြီးတော့ရွတ်ပြီးပြန်မှာမဟုတ်နော်ဘုရားကုံတော်တွေဆင်ញင်ပွားများတာတို့တရားတစ်ခုခုဆင်ញင်နှလုံးသွင်းတာအဲ့လိုလုပ်ရ ရားရဲ့အရှိန်ဝါဘုရားရဲ့အငွေသက်နဲ့ကိုယ်မှာအထုတ်လို့ပို့ကောင်းတယ်အဲ့ဒါကိုပြောချင်အဲပြောချင်တာကဒီမှာတော့အောက်တန်ရောစဉ်၅ပါးပယ်သွားတဲ့ပုံကုများဟာနေဝတင်ညာနာတင်ညာနာဇံလေးရတာမြဲအောက်တန်ရောစဉ်၅ပါးလည်းပယ်သွားမယ်ဆိုရင်နေဝတင်ညာနာတင်ညာနာပုံရောက်သွားမယ်အဲ့ဒီပုံကုများကတော့အောက်တန်ရောစဉ်၅ပါးပယ်ထားတဲ့အတွက်ဘယ်တော့မှဒီကာမဘုံကိုပြန်မလာဘူးအဲတော့ ဓမ္မဘုပြန်လာတယ်မလာတယ်ဆိုတော့အောက်တန်ရောက်စဉ်၅ပါးပယ်ခြင်းမပယ်ခြင်းအကြောင်းရင်းပဲဘုရားအဲ့လိုဖြေတယ်အောက်တန်ရောက်စဉ်၅ပါးမပယ်သေး၍ဘုန်းကြီးတို့ဒီလူပြည်လူတော်ကကာမဆက်တဘုပြန်လာရအောင်မယ်ဒီလိုမှတ်ထားပါဗျာဒါကတော့ဘုန်းကြီးတို့စေနာတုတ်မှာဘုရားဟောတာတဲ့တရားလေးဒီနေ့ဆက်ပြီးတော့မှတ်စုလေးလည်းကြည့်မယ်နော်ခုနမှတ်စုလေးကကံမေတ္တေဝိပ္ပစတိ ယရိတဟိနပဏိတတာယနော်တတ္တဝါတွေအကောင်းဆုံးယုံမြောက်ကိုဒီကံဆိုးရဲ့စေနာတွေကလည်းချဲလဲဝေဖန်လိုက်တယ်ဒါကိုပြောတယ်အောက်မှာဟုတ်လားမလေးဆရာတော်ဖျားကြီးရေးထားတဲ့ကံဟုမူလတံဗုဒ္ဓတို့ဟောပြသည်မှာအရင်သာရှင်းကံကိုမူရင်းအနေနဲ့ဖျားအရင်မူလအနေနဲ့ဟောထားနော်အရင်မူလကိုပြောတာနော် ကံအရင်ကံအနေနဲ့ပဲပြောတာနော်အရာအလုံးဖြစ်မယ်လို့ဒီလိုပြောတာမဟုတ်ကံကို မျိုးစေ့နဲ့လည်းနှိုင်းတာတော့တတ္တဝါတွေရဲ့ကံမျိုးစေ့နဲ့သစ်ပင် မျိုးစေ့အားလည်းမတူဘူးပေါ့နော်သစ်ပင်မျိုးစေ့ကြတော့ဒီသစ်ပင်လေးပေါအောင်လူကကြောင်ကြစိုက်ပေးရတော့ကြောင်ကြစိုက်ပေးမှမြေတူမြေဆွစိုက်ပြိုရေလောင်းပေါင်းတင်မျိုးစားတဲ့အဲ့လိုလုပ်ပေးရဒါ သစ်ပင်ရမျိုးစေ့ကံမျိုးစေ့ကြတော့ဘုန်းကြီးတို့ကိုယ်အရင်ဘွားတော့အတွက်ထက်ရထက်ရကိုယ်ကံတစ်ခုကိုကုသိုလ်ကံတစ်ခုကိုပြုလာမယ်ဆိုရင်သို့မဟုတ်မကောင်းကံတစ်ခုပြုမယ်ဆိုရင်အဲ့ဒီဘုံဘဝမှာအလိုလိုပရိသန်နေဖြစ်သွားတာပါပဲဓမ္မဖြာပါဒအနေနဲ့သူတန်ရတန်ရဘုံဘဝကိုပရိသန်နေနေဖို့သူ့ရဲ့လိုအပ်တဲ့ယုတ်သူ့ရဲ့နာလေးနာတွေကိုပြုလုပ်ပေးလိုက်တာပါပဲနော်ကံကအဲ့ဒီလောက်ပဲအဲ့ဒီရောက်တဲ့ဘုံဘဝမှာ ဒီမှာအောက်ကဆရာကြီးရောက်တဲ့ပုံဘဝမှာကံကဘဝတကူရောက်ပေါ့ပို့ပေးလိုက်တာဒါပဲကံအကြောင်းတရားလက်ရှိဘဝရောက်လာပြီဘုန်းကြီးတို့ဘုန်းကြီးဘဝရောက်လာပြီဒါလူလည်းလူဘဝရောက်လာပြီအဲ့ဒီဘဝမှာဥစ္စာဘောကဇီဝိတနဲ့ပစ္စည်းဥစ္စာတွေချမ်းသာဖို့ဇီဝိတအသက်ရှိရာနာမေယံပေကင်းကြောင်းဒီဟာတွေဒါဇီဝိတပေါ့ချမ်းသာဖို့ကြီးပွားဖို့ဒီလူဌာနမှာနော် အဲ့ဒါကံကျင်းမြောက်လို့မရဘူးဘာတွေလုပ်ရမလဲဉာဏ်ဝိရိယပါတဲ့လုံလပယောကဒါတွေဒါကတုတ်ပေးတာနော်ကံကဘဝတခုရအောင်လုပ်ပေးလိုက်တာဒီဘဝရောက်လာရင်ကြိုးစားမယ်တောင်းကိုတောင်းမှာပဲဒီလိုကြိုးစားမှဒီစီဥစားလည်းချမ်းသာနေအသက်ရှိတာနာမေတာဒါတွေကလည်းဖြစ်နိုင်တာချမ်းသာတာကြီးပွားတာအောင်မြင်တာကြော်ပွားကြော်ကြတာနော် ပညာရေးတွေကောင်းတာဒါတွေပဲဒါတွေကဟိုကံကလောက်တာမို့လက်ရှိဘဝစူးစမ်းအထုံမှုတွေပဲတော့မေးစရာရှိတာကဘဝတခြားကောင်းဆိုမှန်သမျှကာမတောင်းရှိတာမဟုတ်လားလို့ကျွာလေဒီလို sorry ကတတ်နိုင်တာပေါ့နော်ဘုန်းတို့ဥပမာအနေနဲ့ဆရာတော်တွေကတော့ဘာဖြေကြလဲဆိုဥပမာနေပြောမိဘနဲ့သားသမီးပေါ့ မိဘများဟာဒီသားသမီးလေးတွေကိုဘာလို့အန္တရာယ်ကင်းကင်းနဲ့မွေးဖွားဖို့အရွယ်ရောက်သည့်တိုင်အောင်စောက်ရှောက်ပေးဖို့ဒါသူတို့တောင်းတယ်နော်ပြီးတော့ဒီကြားတွေမှာသူတို့ကမကောင်းမြတ်တာ မကောင်းတာတွေတားမြင်ရမယ်ကောင်းတာတွေညွန်လာညွန်ပေးရမယ်ပညာတွေတောက်အောင်သင်ပေးရမယ်နော်အရင်ဒီပညာတွေတက်သွားတယ်ကိုယ့်အကိုရင်းဒီလောက်ကင်စားတော့တော့အောင်အရင်ဒီတွေပေးရမယ် နောက်ဆုံးတဏ္ဍာယံကိုရှေးတော်ကတလေထုံတယ်ထိမ်းများတင့်တော်တဲ့မြို့တော်မြို့သမီးရှားကိုဖွေးပြီးဒါတွေလောက်ရအောင်အဲ့တော့ဒါကမိဘရဲ့တာဝန်တွေဒီလောက်ဆိုကြည့်ပြီလေအရွယ်ရောက်သည်ဒီစောက်ရှောက်ပေးမယ်ဆုံးမပေးတယ်ပညာသင်ခြင်းသင်များသင်အောင်လုပ်ပေးတယ်အလုပ်လုပ်ခြင်းမှာလိုအပ်တာတွေဖြည့်ဆည်းပေးတယ်နောက်တန်နိုင်သူတို့ဆွမ်းနိုင်ပညာပါမကခြင်းရပါရှာပေးဒီလောက်ဆုံးလုံလာပြီအဲ့မှာသာသမီဘမိဘ ဆုံးမတုံတင်တာကိုလည်းသူကမနာယူဘူးပညာသင်တဲ့အချိန်မှလည်းမကြိုးစားဘူးအလုံးလုံးပြန်လို့လည်းလက်ကြောတင်းအောင်မလုပ်ချင်ဘူးဒီကြားရဲ့အတော့စားပြောပါဒါတွေမူရစေဝါနဲ့ချိန်ကုန်နေမှဆိုရင်ဘယ်လိုလုပ်ကြီးပွားနိုင်အဲ့လို ကြီးပွားမှုမဖြစ်တကားဒါမိဘတွေညံ့လို့ဒီလိုပြောမယ်ဆိုနေတော့ဟုတ်လားဒါသားကောင်းသမီးကောင်းဘယ်လိုမှမဖြစ်နိုင်ပါဘူးဟုတ်လား ကံဒီမှာကံဆိုတာကံတာလင်မိကံတာလင်ဖမိဘဆိုတာကနော်မိဘသဘောမျိုးမိဘတောင်းဆိုတာ तू လုတ်ပေးရမယ်တောင်းတော့ तू ရှိတာပေါ့ဒီဘဝရောက်လာဘဝရောက်လာတဲ့ကမှ तू ပြုစုပြုထောင်ပြန်တောင်းရင်ဒါပေမဲ့ကြိုးစားမှကြည့်ပေါ့သာသမီတိုင်းဟာကျောင်းတူထားပညာတတ်တဲ့ပုဂ္ဂိုလ်တစ်မျိုးမတတ်တဲ့ပုဂ္ဂိုလ်တစ်မျိုး ဒါမျိုးမျိုးမျိုးကွဲသွားတာပဲအတူတူဆောက်ရှောက်ပဲမဲ့ជីវချမ်းသာတဲ့သာသမီတွေကိုជីវမချမ်းမជីវမချမ်းသာသာသမီဒါမျိုးတွေဖြစ်တော့အဲ့တော့မိဘများသူတောင်းတရားတော့လှုပ်ပေးလိုက်တာပဲဒါပေမဲ့ခုနသာသမီကသူတို့တောင်းကြည့်အောင်ခုနကတတိတို့ညာတော်ဝိရိယတို့လုံလပယောကဒါဒါတွေနဲ့မကြိုးစားရင်တော့သူတို့ဘလုံးမှជីវဝင်ချမ်းသာကိုမရနိုင်ပါဘူး ဒါမျိုးလည်းမှတ်ထားဖို့ဒါကြောင့်မို့ဒီမှာကဥစ္စာဘောကပစ္စည်းဥစ္စာတွေချမ်းသာခြင်းဘာလို့မလဲဉာဏ်တို့ဝိရိယတို့ဒါတွေနဲ့ကြိုးစားမှာပဲလုံလဝိရိယတွေနဲ့ကြိုးစားမှာပဲဟောတက်ရှိခြင်းနဲ့ကျမ်းမာရေးကောင်းခြင်းတွေဒါတွေလည်းဟုတ်လားကြိုးစားမှာပဲอืมဒီမှာလည်းဒီကဇီဝချမ်းသာမှာဥစ္စာဘောကဆိုရင်မချို့ဒီပုံကိုယ်တွေကဇီဝချမ်းမြတ်သုံးဆောင်ခံစားဝယ်မရှိဘူးသူများလည်းမပေးဘူးလို့ဒါမျိုးတွေပုံကိုယ်လည်းရှိသေးတယ် ကျိုးကချမ်းသာပေမဲ့လို့ဟုတ်လားသုံးဆောင်ခံရမရှိတော့ဒီစီစဉ်ကတော့အထိပ္ပယ်မရှိဘူးပေါ့ဗျကိုယ်လည်းသုံးဆောင်ခံစားပေးသိတဲ့ပုဂ္ဂိုလ်ပေးကျွေးသိတဲ့ပုဂ္ဂိုလ်ကျွေးတော့ပုဂ္ဂိုလ်ကောင်းတော့ချိုးကြမဟုတ်ဘူးဒီစိုးစားချမ်းသာမြန်သူလည်းမသုံးရဘူးသူများလည်းမပေးရဒီလိုပုဂ္ဂိုလ်မျိုးတွေလည်းရှိတာပေါ့နော်အဲတော့ဒီပစ္စည်းဥစ္စာတွေစားစရာတပူတိုးစေခြင်းမိဘတွေကဟုတ်လားအခြေခံရင်းနှီးထုတ်ပေးလိုက်တယ်ဒီအခြေခံရင်းနှီးတွေစတော့သွားမယ်ဆိုရင်ကုန်သွားမှာပေါ့ ဒါကိုကစ조사စ조사တဲ့ဘိုင်မှာတာမန်စ조사လို့တော့မရဘူးညံပါတဲ့ညံပါတဲ့ဝိရိယမျိုးနဲ့စ조사နောက်ဇီဝိတဥစ္စာဘောဂဇီဝိတနဲ့သက်ရှိဖို့နာမဲဖို့ရံပေးခြင်းဒါတွေဖြစ်ဖို့ဒါတွေကလည်းခုနကကံကြီးတဲ့ပုံချနေလို့မရဘူးသက်ရှိခြင်းကံပုံချလို့မရဘူးယောဂတွေကင်းခြင်းကံပုံချလို့မရဘူးဘေးရနေတဲ့ကင်းခြင်းကံပုံချလို့မရဘူး ဉာဏ်ဝိရိယပေါ့ဒါတွေပါရတယ်ပယောဂဆိုတာတော့လုံလဝိရိယကိုဆိုလိုတာပါပဲလုံလပယောဂဒါတွေသုံးလောက်အဲတော့ဒီလုံလပယောဂလည်းနှစ်မျိုးပေါ့နော်တတိဉာဏ်ပါတဲ့လုံလဝိရိယနဲ့အောက်မှာဆက်ကြည့်မှဩဃမဆုလေးတွေဖြေတာဟမ်ဩဃဉာဏပယောဂဝိရိယပယောဂဒီလိုမှတ်ထားဉာဏ်ရှိရှိတဲ့ဝိတုံးလောက်ရဉာဏ်မရှိရှိတဲ့လုံလောက်ရ ဒါတော့ဆရာသမားတွေရေးတဲ့အတိုင်းရေးတာတော့နော်ညာနာပယောဂဆိုတာလုံလဝိရိယကနှစ်မျိုးပေါ့နော်ညာနာညာပါတဲ့လုံလပယောဂညာမပါတဲ့လုံလပယောဂဝိရိယပေါ့ညာပါတဲ့လုံလဝိရိယညာအောက်ကလည်းအထိပ္ပယ်တူတူပါပဲဟိုအထိပ္ပယ်တွေခဏတော့ခွဲပြတာအထိပ္ပယ်မျိုးမျိုးသိအောင်ဉာဏ်ပါတဲ့ခါကျဒီကြိုးစားမှာဘယ်ချိန်လှုပ်တင်တယ်ဘယ်ချိန်မလှုပ်တင်ဘူးဘယ်ချိန်သွားတင်တယ်ဘယ်ရဒေတာတင်တော့ဘယ်ရဒေတာမတင်တော့ ဉာဏ်ပါရင်ဒါသိတာပါဉာဏ်မပါရင်တော့မသိဘူးဟွဝီလုံးလာဝိရိယဆိုတာတော့ကြိုးစားတာပါအလုပ်တခုကြိုးစားတဲ့အခါမှာကြိုးစားရုံနဲ့သူကမပြီးဘူးနော်ဘာလို့ရမလဲဆိုတော့ကာလဒေသချိန်ကာလတွေကြည့်ပြီးတော့ကိုကကြိုးစားမှဒီအောင်မြင်မှုရရတယ်ကာလဒေသချိန်ကာလတွေမကြည့်ဘဲနဲ့ကြိုးစားမှုတတ်တတ်နဲ့ဒါမဖြစ်နိုင်ဘူးပေါ့ အဲဒါဒီဟာနဲ့ပတ်သက်ပြီးတော့ခွန်ကြီးတို့ဒီတမျိုးပြောလို့ရတာကတော့ရှေးတုန်းကတော့ကံမရှိဉာဏ်ရှိတိုင်းပွဲဆိုတာဒါမျိုးတွေတောင်းတာချင်းဉာဏ်ဆိုတာကဟိုတတိပါတဲ့ဉာဏ်မျိုးတတိမပါတဲ့ဉာဏ်မျိုးဒီလိုခွဲလို့ရတော့ဒီမှာတော့ဘုံဉာဏ်ဉာဏ်ရှိရှိတဲ့လုံးလားဆရာသမားတွေပြောတာဒီလုံးလာဝရိယကဉာဏ်တတိပါတဲ့လုံးလာဝရိယမျိုးဉာဏ်တတိမပါတဲ့တတိဉာဏ်မပါတဲ့လုံးလာဝရိယတတိဉာဏ်ပါတဲ့လုံးလာဝရိယ ညာနာပယောဂဝိရိယပယောဂနဲ့တူတူပါပဲတတိလည်းပါမယ်ညာလည်းပါမယ်ဆိုအဲ့ဒီလောက်တဲ့လောက်ကိစ္စပေါ့အခုဘုန်းကြီးတရားဟောနေတယ်တတိလည်းပါနေမယ်ညာလည်းပါမယ်အဲ့ဒီဟောတယ်ပြောတယ်အတည်းစနစ်ကြပင်မနဲ့လွယ်ကူတဲ့တတ္တာဟောတတိလည်းမရှိဘူးညာလည်းမပါဘူးဆိုရင်ဒီလောက်တဲ့စနစ်မကြောင်ပင်မနဲ့ခက်ခဲတယ်ဗျာမတာကြီးပြန်နေနော်ကံမကြီးညာရှိတိုင်းမွဲဆိုတာကဒါဟိုတတိ မပါတဲ့ဉာဏ်မျိုးကိုပြောတော့ဉာဏ်ကဒီမာသရိပံတုတ်ထောက်တာဖွင့်မာတာပြောတာဉာဏ်ကနှစ်မျိုးရှိတော့တတိပါတဲ့ဉာဏ်တတိမပါတဲ့ဉာဏ်တတိမပါတဲ့ဉာဏ်မျိုးဆိုရင်တော့တတိကလွတ်နေတာလွတ်နေတဲ့အခါကျတော့ဟောစဉ်းစားထက်မြက်မှုရှိတယ်တတိကလွတ်လွတ်လွတ်နေနေတော့အမှားများတာပေါ့ဗျာအလွဲများတာပေါ့အမှားလွဲများရင်တော့ကိုယ်စူးစမ်းမှုတွေကအလတ်အဖြစ်တော့ဗျာ ဒါကြောင့်မို့ကံလည်းမရှိဘူးတတိပါတဲ့ဉာဏ်လည်းဉာဏ်တော့ရှိတော့ရှိပါတယ်တတိမပါတဲ့ဉာဏ်မျိုးရှိနေတိုင်းပဲဘလောက်ပဲစ조사စ조사ဆင်းရဲနေမှာပဲနော်အဲတော့စ조사မှုကလည်းတတိဉာဏ်ရှိတဲ့စ조사မှုရောဖြစ်ရမှာပေါ့နော်ဒါကြောင့်မို့ဒီဟာလေးကောင်းတယ်ဒါတော့ရှေးဆရာများမိတ်တာအမြဲတတိအတိရှိသွားအတိရှိတာလုံလအဖြစ် ဉာဏ်သာမပြေထက်မြက်စီလို့ပြုလေသည်များကိစ္စများမြောက်ဆောင်နိုင်အောင်လိုက်အဲတော့ဒီဟာလေးကြဘလို့မှတ်မလဲဆိုတတိဉာဏ်ရှိတဲ့လုံလဝရိယတတိဉာဏ်မရှိတဲ့လုံလဝရိယဒီလိုနှမျိုးမှတ်ထားမယ်နော်တတိနော်တတိဉာဏ်ရှိတဲ့လုံလဝရိယမျိုးကြတော့ကြိုးစားရင်ကြိုးစားသလောက်အောင်မြင်တယ်တတိဉာဏ်မပါတဲ့လုံလဝရိယမျိုးကြတော့ဟုတ်လားဘလောက်ကြိုးစားကြိုးလာလို့နေပင်မနာပဲခက်နော်ဖတ်တယ် နော်ဒီမှာလည်းအဲ့ဒါရေးထားစနစ်မကြောက်ဘူးပင်မနဲ့ဘာလို့လို့ဟုတ်လားအောင်မြင်မှုမရဘူးဒါနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ဒီဥပါလိတုတ်ဆိုတာလေးနည်းနည်းလေးပြောချင်ပါဒါကတော့ဘုန်းကြီးတို့ဒီဒီခုနကအမြဲတတိအတိရှိတာလုံးလာအပြင်ညံစွာမပြေထက်မြက်စီလို့ပြုလေသမျှကိစ္စများမြောင်ဆောင်နိုင်အောင်လေးဆိုတဲ့အနဲ့ပတ်သက်ပြီးတော့အဲ့ဒီတုတ်လေးကိုအခြေခံပြီးရှေ့ဆရာတော်ကြီးမိတ် နော်ဒီတုတ်လေးကဘယ်လိုဟောထားလဲဆိုတော့ဘုန်းကြီးတို့ဘုရားရှင်ကနာလန္ဒမြို့ပါဝတိကတထေရတရဥယျာဉ်တော်မှာတရင်သုံးနေအဲ့ဒီချိန်မှာဒီကတပတ်တီဒီပရပိုက်ပေါ့ဗျာပရပိုက်တယောက်ကမြတ်စွာဘုရားထံလာရောက်တွေ့ပါနော်ဒါဟုတ်တကယ်လို့ဘောကိုကြည့်ချင်ဘယ်မှာပါလဲဆိုခွင့်လို့ ဒါမေဇိမနိကေမှာပါပါတယ်မေဇိမနိကေမေဇိမနိကေသာမဏေ400နှစ်ဥပါလိတုတ်ပေါ့ဒီနိကေအမေဇိမနိကေမေဇိမနိကေမေဇိမဘာနာဒမူလဘာနာဒမေဇိမဘာနာဒဥရိဘာနာဒ၃ဟုတ်ရှိမေဇိမဘာနာဒဆိုမနှစ်ဆိုမေဇိမဘာနာဒကိုပြောတယ်သာမဏေ40နှစ်ဥပါလိတုတ်ပေါ့အဲ့ဒီတုတ်လေးကိုပြောပါမယ်မြတ်စွာဘုရားခုနက နာလန္ဒမြို့အနီးနားကပါဝါရိကတထေးရတရဥယျာဉ်ထဲမှာသတင်းသုံးတဲ့ချိန်ဒီကတပတ်တိဆိုတဲ့ပြပိုက်တယောက်ကမြတ်စွာဘုရားထံလာရောက်စကားပြောပါတယ်အဲဒီရှေးရှေးတုန်းကတော့ဒီပြပိုက်တွေကပြပိုက်တွေကလည်းဒီဝါဒတွေညှင်းခုံညှင်းခုံမင်းတော့ဒီဗုဒ္ဓဟောတာလေးစားတော့ဒါတွေ့တာရှိဗုဒ္ဓလည်းတခါတည်းသူတို့ကြောင်းနေသွားတာရှိတယ်အဲတော့ဗုဒ္ဓကဒီသူစီလာတွေ့တယ်ခုန ဒီကတပတ်တွေကိုမေးတယ်သူကဘဇုရဲ့တပည့်လဲဆိုနိဂန္ဓနာတာဗုဒ္ဓဆိုနာတာဗုဒ္ဓနိဂန္ဓပေါ့ဗျာနာတာဗုဒ္ဓရဲ့တာဖြစ်တဲ့နိဂန္ဓဒီပုဂ္ဂိုလ်ရဲ့တပည့်ပဲဘုရားလက်ထက်ကဘုရားမြေကပုဂ္ဂိုလ်6ယောက်တရားဒါတယောက်နာတာဗုဒ္ဓနာတာရဲ့တာဖြစ်လို့နာတာဗုဒ္ဓသူ့နာမည်နိဂန္ဓပဲနာတာဗုဒ္ဓနိဂန္ဓလို့ခေါ်တယ်အဲတော့သူကမြတ်စွာဘုရားမှာပါမေးလေဆိုတော့တပတ်တည်းတဲ့တင့်ဆရာ နာတာဗုဒ္ဓနိကန္တာမကောင်းမှုပြုခြင်းဖြစ်ခြင်းမှာဘယ်လိုကံတွေကို ဟောပြောပါသလဲဒီလိုမေးတယ်ဒါတော့ဟိုကဒီကတပတ်တရားဘာပြောလဲဆိုရှင်ကောလမတဲ့သူ့ဆရာဟာကံလို့ပညာတာဟောတာမင်းကံလို့ဟောပြောတာမရှိပါဘူးလေဓာန်လို့လာပြော ပြောဟောပညာပါတယ်လို့ဒီလိုဖြေတော့နော်ဒီမှာလည်းဘုန်းကြီးတို့နိုင်ငံမှာလည်းဒါတွေရှိပါတယ်ဟိုကံစဒွါရသုံးတာတို့ကာယဒေါရဝစီဒေါရမနောဒေါရကာယကံဝစီကံမနောကံဒီလိုဆိုတဲ့နေရာရှိတယ်ဒွါရကံရကာယဒေါရဝစီဒေါရမနောဒေါရအတူတူပါပဲဒီမှာတော့ကံစသူကဒံလို့သူဆရာကြီးကံလို့မပြောပါဘူးဒံလို့ပြောပါတယ်မြတ်စွာဘုရားလည်းသူ့အတိုင်းပဲပြောပါတယ်ကောင်းပြီချင်းတဲ့တပတ်တည်းတဲ့ သင်ရဲ့ဆရာကမကောင်းမှုပြုခြင်းဖြစ်ခြင်းမှာဘယ်လိုဒဏ်တွေဟောပြောပါသလဲပညာပါသလဲအဲ့တော့ဟိုကဘာရှင်းပြလဲရှင်ကောရမတဲ့သူဆရာဒီမကောင်းမှုပြုခြင်းဖြစ်ခြင်းမှာကာယတံဝစီတံမနောတံတို့ဓာန်သုံးပါဟောပြောပညာပါတယ်ဒီလိုမြတ်စွာဘုရားဆက်မိတယ်တပတ်ဒီအဲ့ဒီဓာန်သုံးပါဟာတပတ်နဲ့တပတ် ကွဲပြားခြားနာမှုရှိသလားတဲ့ရှင်ကုန်မှာတဲ့ဒီတန်သုံးပါးတစ်ပါးနဲ့တစ်ပါးကွဲပြားခြားနာကြပါတယ်တဲ့ဒါဆိုရင်ချင်းတပတ်ဒီတဲ့အဲ့ဒီကွဲပြားခြားနာတဲ့ဓာန်သုံးမျိုးထဲမှာဘယ်ဓာန်ကအပြစ်ကြီးဆုံးလဲသူပြောတဲ့အတိုင်းမေးပါအဲ့ဒီမှာဗာမိန်လဲဗာလျှောက်ထားလဲရှင်ကုန်မှာဒီဓာန်သုံးပါးထဲမှာတော့ကာယဓာန်အပြစ်ကြီးဆုံးသူ့ဆရာကဟောပါတယ်ဖရာတရားကိုခိုင်မြဲအောင် သုံးချိန်တိုင်တိုင်မေးတယ်သူကလည်းသုံးချိန်တိုင်တိုင်ဖြေတယ်ကတိတပတ်တည်းကလည်းမြတ်စွာဘုရားမေးမေးပါတယ်ရှင်ခေါရမရှင်ဘုရားတော်ဒီမကောင်းမှုပြီးချင်းဖြစ်ခြင်းမှာဘယ်သူဘယ်တန်ဒီဟောပြောပါသလဲတပတ်ဒီတငါကဒန်းလို့ဟောပြောလို့မရှိဘူးတဲ့ငါကကံလို့တာဟောပြောပညာလေးရှိတယ်အရှင်ဘုရားရဲ့အဲ့ဒီမကောင်းမှုမကောင်းပြုခြင်းဖြစ်ခြင်းမှာ ကံနေရပါတယ်လေမြတ်စွာဘုရားကဒီမကောင်းမှုတွေပြုလုပ်ခြင်းဖြစ်ခြင်းမှာကာယကံဝစီကံမနောကံလို့ဒီကံသုံးပါးငါဟောတဲ့ပညာတယ်ရှင်ပြအဲ့ဒီကံသုံးပါးတစ်ပါးနဲ့တစ်ပါးထူးခြားခြားနားမှုရှိလားရှိပါတယ်ဒါဆိုရင်အဲ့ဒီကံသုံးပါးထဲမှာဘယ်ကံကအကြီးဆုံးလဲမြတ်စွာဘုရားဒီကံသုံးပါးထဲမှာမနောကံအပြစ်ကြီးဆုံးပဲလို့ငါဟောပါတယ်နော်သူတို့နိဂန္ဓဗုဒ္ဓဂိုင်းကတော့ကာယတံအပြစ်ကြီးဆုံးဘုန်းကြီးတို့ဗုဒ္ဓဘာသာမှာတော့ မနောကအပြစ်ကြီးဆုံးဒီလိုပြောအဲဒီဒီကတပတ်တီကလည်းမြတ်စွာဘုရားခိုင်းစကားကိုခိုင်းမင်းအောင်သုံးညင်မေးတယ်သုံးညင်တိုင်းတိုင်းမြတ်စွာဘုရားလည်းဖြေတယ်တထထဲကြောင်းဖြေတယ်ပြီးတော့သူ့ဆရာကြီးတွေပြန်သွားတယ်ပြန်သွားပြီးသူ့ဆရာကြီးကကြိုးကြောင်ပြောပြတယ်ပေါ့အဲဒီမှာသူ့ဆရာကြီးကအင်းသူတို့ပဲဒီကတပတ်တီဖြေထားရပြောကြခြင်းကိုသဘောကျလုံးလို့ချီကျူးတာပေါ့အဲ့ဒီချိန်မှာ ဒီခုနကနိဂန္ဓနာနာဒဗုဒ္ဓရဲ့တာနိဂန္ဓဆရာကြီးရှေ့မှာပြိတ္တတရားအများကြီးပေါ့လေချမ်းသာကြွယ်ဝတဲ့ဥပါတိဆိုတဲ့တထေတယောက်တကြွယ်တယောက်ကလည်းရောက်နေသူချမ်းရပြိတ္တတွေနဲ့အဲဒါသူကဘာပြောလဲဆိုရှင်ပြားတဲ့တပြီးတော့ရဟန်းခေါရမထံသွားပြီးတော့သူတို့ရဲ့ဒီဘာသာတွေကပြပိုက်တွေကများသောအားဖြင့်ဘာသာရေးနဲ့ပတ်သက်အငင်းခုံလောက်တာဒီရှင်ခေါရမနဲ့သွားပြီးတော့ သူ့ယူဆကိုခြေဖြက်နှိမ်နှင်းခွင့်ပြုဖို့ခွင့်တောင်းတာဒီတောင်းဆိုချက်ကိုဆရာကြီးကသဘောကျတော့ဗောလေဒီဥပါလိသူကြီးလည်းထက်ထက်မြက်မြက်ရှိတဲ့အခါကျခွင့်ပြုတယ်ဒါပေမဲ့လို့ဟိုဒီကတပတ်တည်းကတော့ဘယ်လိုပြောလဲဆိုအာသူ့ဘုရားကောရမတိလို့လို့မဖြစ်ဘူးဟိုကလွတ်လိုက်လို့ရှိရင်ဘုရားကောရမကသူတို့ကဘယ်လိုတင်လဲဆိုဘုရားနဲ့တွေ့လို့စကားပြောလိုက်ပါပါသွားတော့ တရားမှာစိတ်ညို့ပညာတတ်တယ်လို့သူကဘာသာကြားတဲ့ယုံကြည်တာဘုရားကောင်မှာစိတ်ညို့ပညာတတ်တယ်သူ့ကိုလွတ်လို့မဖြစ်ဘူးဟဲ့ကြဒီကိုကိုကိုယ်ပဲတကဟိုဘက်ပါသွားလိုက်ပြီဒါပေမဲ့လို့ဆရာကြီးကမစိုးရင်လည်းဒီဥပါလိအဲ့ကျဉာဏ်ပညာထက်မြက်တဲ့သိဉာဏ်ရှိတယ်ရှင်ကောရမတပည့်ဖြစ်เสียအကြောင်းမရှိဘူးဒီဥပါလိရဲ့တပည့်ကရှင်ကောရမဖြစ်လာတဲ့အကြောင်းရှိတယ်လွတ်လိုက် ဒီတော့ဥပါလိတထေကဥပါလိတချွယ်ဘောအခြေသုံးကဘုရားထံရောက်လာတယ်ဘုရားထံရောက်လာပြီးတော့ဒီကတပတ်တည်နဲ့ဆွေးနွေးတဲ့အကြောင်းအရာတွေပြန်မေးပါအေရောဘုရားလည်းအကုန်လုံးပြောပါမိမ့်ပါအဲ့လိုပြောပြနောက်ပိုင်းမှာဒီစကားကိုဘုရားကအကျိုးသိအကြောင်းတွေလက်ခံအောင်ဒီစကားလန့်ခင်ပေးပါတယ်ဘယ်လိုလန့်ခင်သူကျဲလေတကယ်လို့ သင်ဟာ အမှန်တရားကိုဝန်လဲဝန်ခံမယ်အမှန်တရားဘက်ကရပ်တည်ပြီးဆွေးနွေးမယ်ဆိုရင်တဲ့ဘယ်နဲ့ကနဲ့ဆွေးနွေးလို့ရပါလေနော်တခါတခါကျတဦးနဲ့တူဆွေးနွေးတဲ့ခါကျအပြန်လန်ဟုတ်လားမှန်မှန်တဲ့ကြောင်မှားမှတဲ့ကြောင်ဒီလိုဝန်ခံရတဲ့တတ္တိရှိမှပြောလို့ကောင်းတယ်အဲ့လိုမှပေါ်ရင်ဘုန်းကြီးတို့ကြည့်လိုက်ပါနိုင်ငံရေးယူစဘာသာရေးယူစအဲ့လိုညှိနှိုင်းဆွေးနွေးလို့မရဘူးနဲ့သွားလို့ရံဖြစ်ရတာဖြစ်အကုသို့ဖြစ်တာဖြစ် အဲ့လိုပြောပုံကမျိုးကတော့မပြောတာကောင်းနော်ပညာရှိဆွေးနွေးမှုမျိုးပြောဆိုတာမျိုးလက်ခံနိုင်တော့ပြောကြည့်ပေါ့အဲ့လိုမျိုးမဟုတ်ရင်မပြောတာကောင်းရလိုက်တာကောင်းနော်ဘုန်းကြီးတို့ဒီတရားအထုတ်တာတွေတရားကျင့်တာတွေလည်းဒီတိုင်းပဲသူကလက်ခံနိုင်ရင်ဒါတွေလေဘုန်းကြီးတို့တွေဒီလိုရဲ့သူတို့ရဲ့ကျင့်စဉ်တွေလမ်းတွေမမှန်မဲနဲ့ပြောနေရတယ်ရှိတော့ဒါပေမဲ့ပြောမဖြစ်ဘူး ။ तू ကသိလို့မေးတာမဟုတ်ဘူး။မေးသိကျင်လို့မေးတာမဟုတ်ဘူး။ तू ရှော့ तू ကြည့်နေတာပဲ तू တွင်တွင်ရှောက်ဖို့လာတာ။အဲ့တော့ဘုန်းကြီးကတော့နားထောင်ပေးလိုက်ပါ။နားတော်ပြီးပြီးမှနောက်ပိုင်းမှာ तू ကသိကျင်လို့မေးလာရင်တော့အကျိုးသင်ကြောင်းသင်ဖြည့်ရှင်းပြဟုတ်လို့ဆိုမရဘူး तू ကငင်းခုံပဲဖြစ်ပြီးတော့အကုသို့ဖြစ်တာပဲဖတ်တယ်နာဟုတတိထားမယ်နော်ဒီမှာဘုရားကအဲ့လိုဖြစ်မှာဆိုတဲ့အတွက်ကြိုတင်ပြီးပြောတာသူကျဲတဲ့တရားအမှန်တရားကို ဝန်ခံမယ်ဝန်ခံပြီးတော့မှန်မှန်တယ်မှားရင်မှားတယ်ဒါဝန်ခံပြီးတော့ပြောဆိုမယ်ဆိုရင်မှန်တရားဘက်ကိုတည်ပြီးတော့လက်ခံပြီးပြောဆိုမယ်ဆိုရင်တော့မှန်တရားကိုလက်ခံပြီးပြောဆိုမယ်ဆိုရင်တော့သင်္ကန်းနဲ့ဒီဟာနဲ့ပတ်သက်ပြီးဆွေးနွေးလို့ရပါတယ်လို့ပြောတယ်။အဲဒီမှာသူကဟိုကလည်းပညာတတ်ပညာရှိဆိုတော့ဗာပြောအမှန်တရားကိုရပ်တည်ပြီးတပြီးတော့ဆွေးနွေးပါမယ်။ဝန်ခံပါ အဲ့မှာမြတ်စွာဘုရားဥမာလေးမေးတယ်ဥပါလိတဲ့သင်ကြိုက်တယ်လို့ဖြေပါတဲ့အင်မတန်နေမကောင်းနေတဲ့ပုဂ္ဂိုလ်သူကရေအေးကိုပယ်ရေနွေးမှီရေနွေးကိုတော့မှီဝဲနေတဲ့ပုဂ္ဂိုလ်ရေအေးမတော့ရတဲ့ခါကျတော့ဟိုသူကဒီရေအေးတော့မှယောဂပြောင်းရေမတော့တဲ့ခါကျတော့သေသွားတယ်ပေါ့သေသွားတဲ့ခါကျတော့အဲ့ဒီပုံကိုအဲ့ဒီ တို့တည်သွားတဲ့ပုဂ္ဂိုလ်ဟာဘယ်ပုံဘဝရောက်တယ်လို့သင်ဆရာကဟောတယ်လေရှင်ပြားတဲ့သူဆရာကြီးကဘာဟောလဲဆိုမနောတတ္တမြည်တဲ့နတ်တစ်မျိုးရှိပါတယ်တဲ့အဲ့ဒီပုဂ္ဂိုလ်ဟာတည်သွားရင်ဟုတ်လားရေရေနွေးမြဲတောက်နေရေမတော့လို့တည်သွားတယ်အဲ့ဒီဘဝရောက်သွားတယ်ပေါ့ဘာဖြစ်လို့အဲ့ဒီဘဝရောက်သွားလဲဆိုသူကစိတ်ကိုညစ်ကတွေ့တာနေတဲ့အတွက်တွေ့တာပြီးတည်တဲ့အတွက်အဲ့ဒီဘဝရောက်လာ အဲဘုရားသူစကားနဲ့သူတောက်တာသူတို့ကကာယတံကအပြစ်ကြည့်တာကိုမနောကံအပြစ်မကြည့်ဘူးတံပြောပြောတာအခုသူကပြောနာကစိတ်ကိုညီကတွေ့တာပြီးသိတယ်လို့ပြောတာကိုကိုရေးမတော့လို့သိတယ်လို့သူကအကြောင်းမပြဘူးနော်ဘာကြောင့်ကိုသိလဲဆိုရင်လည်းစိတ်ကိုညီကတွေ့တာပြီးတော့သိတဲ့အတွက်ကြောင့်အဲ့ဒီမနောတတ္တဆိုတဲ့ဘုံဘရောက်ပါတယ်အဲ့တော့မြတ်စွာဘုရားထောက်တယ် သူကျဲတဲ့စဉ်းစားပြီးပြောတော့တဲ့သင်စကားရှင်းစကားနောက်စကားမညီတော့သူကသူတို့ရဲ့ယူဆကာယကာယရံကအပြစ်ကြီးတယ်အခုပြောနေတာက မနောကံပဲပြစ်ကြီးတယ်ဆိုတာမျိုးပြောတယ်အဲဒီမှာသူကလည်းအချိန်မှမလျှော့သေးဘူးအရှင်ဘုရားလည်းဘယ်လိုပဲပြောပြောဒီမကောင်းမှုပြုခြင်းဖြစ်ခြင်းမှာတော့တကယ်စင်စစ်ကတော့ကာယဌာနအပြစ်ကြီးဆုံးပေါ့ဒီကဆက်ပြောနေဒါဆိုရင်ထပ်ပြီးတော့ဟိုကဥပမာလေးနဲ့ဘုရားပြောပါတယ် သူကျဲတဲ့တက်ဆရာကြီးကဒီစောင့်စည်းခြင်း၄မျိုးစောင့်စည်းပြီးတော့ရှေ့သွားတယ်နောက်ဆုတ်တယ်ဒီလိုသွားလာတဲ့ခါမှာသူစောင့်သွားလာတဲ့တတ္တဝငယ်လေးများနင်းပြီးပြီးသေကြည်ပြက်စီးသွားတယ်အဲ့ဒီသေကြည်ပြက်စီးသွားတယ်မတော်တဆပေါ့လေသွားလာကိုယ်တတိနဲ့သွားလာနော်အဲ့လိုသွားလာရင်တော့မတော်တဆနင်းပြီးပြီးသေသွားတယ်သေသွားတဲ့ပုံကောင်များသေသွားခဲ့လို့ရှိရင်အဲ့ဒီ သေခြင်းပြည့်စည်ခြင်းသို့ရောက်တဲ့ပုဂ္ဂိုလ်သိအောင်လုပ်တဲ့ပုဂ္ဂိုလ်ဆိုရင်ဘယ်လိုအကျိုးသက်ရောက်မှုဘယ်လိုအကျိုးကိုဖြစ်စေတယ်လို့သင်ဆရာဟောပါတယ်အဲ့မှာလေရှင်ပြားတဲ့ဒါကတော့ तू ကတတ်စီလို့တဲ့သေစီလို့တဲ့စိတ်စိန်နာ မပါတဲ့အတွက်သူတို့ဆရာကြီးအပြစ်မကြီးပါဘူးလို့ဟောတယ်နော်သူတို့ပြောတာကာယကံပြစ်ကြီးဆုံးကိုကြတော့တတ်စီလို့တဲ့စိတ်စိန်နာမပါတဲ့အတွက်ပြစ်မကြီးဘူးလို့ဒီလိုပြောအဲ့မှာမြတ်စွာဘုရား သူရွယ်တဲ့တေချာစဉ်းစားဖြစ်တော့တဲ့သင်ပြောကြတာကာယဓာတ်ပြည့်ကြီးတယ်ပြောတယ်ခုကမနောကံပြည့်ကြီးသလိုဖြစ်နေပါလားဒါလည်း तू ကမလျှော့ဘူးဆက်ပြီးညင်းမြင်းညင်းတာပေါ့နောက်တစ်ခါဘယ်လိုပြောလဲဆိုတော့သူကျဲတော့ဘယ်လိုထင်တယ်လူအီဒီမှာအများကြီးရှိတဲ့ဒီနာလာနာမြို့ကြီးမှာပေါ့နော်လူတယောက်ကဓာတ်ကင်ပြီးတော့ရောက်လာတယ်ရောက်လာပြီးဒီမြို့ဒီမြို့ထဲမှာရှိတဲ့ပုံကိုယ်တွေ ဒီဓာတ်နဲ့မင်းတို့လူအလုံးကိုဟုတ်လားတခဏတာအတွင်းမှာသိအောင်ငါပြုလုပ်မယ်အသားတွေပုံဖြစ်သွားအောင် လုပ်နိုင်မယ်သူပြောတဲ့အတိုင်းလုပ်နိုင်ပါမလားအရှင်ပြားတဲ့ဒီနာလနာမျိုးကြီးသိကြည့်ကြတော့သိကြည်အကျယ်ကြီးဆိုတော့ဒီတမျိုးတို့ခဏချင်းနဲ့ဒီတက်ရောက်ထဲမဆိုတာမဲ့လူ၄50လောက် ခုတ်တာရိုက်တာတောင်းဒီလိုလှုပ်ဖို့မလွယ်ပါဘူးအဲဒီမှာမြတ်စွာဘုရားဒီကထပ်ပြောတယ်နော်ကိုအားနဲ့လှုပ်ဖို့မလွယ်ဘူးဒါကိုပြောတော့ရှေးတုန်းကဘောဗျာဓာတ်နဲ့တတ်တာမျိုးပြောတော့ဒီကလိုလက်နဲ့ဆန်းနေနဲ့ဆိုရင်တော့ဖြစ်နေတယ်အဲဒီမှာဗာမိတ်လည်းလို့မြတ်စွာဘုရားတကယ်လို့လူကျဲတဲ့တကောအဋ္ဌိပတ်နဲ့ပြည်စုံတဲ့ပုဂ္ဂိုလ်နော်တကောအဋ္ဌိပတ်ရှင်းတော့လည်းလက်ခံတယ်ခုလည်းတကောအဋ္ဌိပတ်တွေနဲ့ပြည်စုံတဲ့ပုဂ္ဂိုလ်က သူစိတ်ဆန္ဒအတိုင်းပေါ့သူတကြိမ်စိတ်ဆွေးနေဒီနာလနာတစ်မျိုးလုံးကိုပြာကြတော့မီးလောင်တော့ပြုလုပ်မယ်ဆိုရင်ကောအဲ့တိုင်ပြုလုပ်နိုင်ပါလားအရှင်ပြားတကိုးရှင်များကတော့ဒီတစ်မျိုးလုံးမဆိုထားပြီးဒီတနိုင်ကုန်လုံးပဲမီးလောင်နိုင်အောင်ပျက်စီးနိုင်အောင် ပြာကြတော့လုပ်နိုင်ပါမယ်ခိုင်းပါသူကျဲကိုယ်စကားကိုစဉ်းစားပြောပါအတင်းစကားရှင်းတော့မညီတော့ဘူး ဒါလည်းသူကညင်းညင်းညင်းတာရှင်ပြားလည်းဘယ်လိုပဲပြောပြောမကောင်းမှု ဖြစ်မှုပြက်မှုမှာတော့ကာယဒါနာကြီးဆုံးပါဒီလိုပြောအဲ့မှာလည်းတခါထပ်ပြောပါတယ်လူကျဲသင်ကြားဘူးလားတဲ့ဒီတော့အုပ်ကြီးတွေရှိတယ်ပေါ့သူတို့ခင်မှာတော့ဒါနဂီတော့တို့ကာလင်္ဂတော့တို့မေဇာတော့တို့မာရင်္ဂတော့တို့ဒါတွေအတော်တော့အတိဖြစ်ခဲ့တယ်ဒီဟာဒီပုံမြင်တွေကြောက်ကြောက်ပါတယ်ဒီတော့ ဘာကြောင့်ဖြစ်တယ်လဲဆိုတော့ဒီယသိတွေရဲ့စိတ်စိတ်ဆိုးကြောင့်တကောပင်ရင်ရတဲ့ယသိတွေရဲ့စိတ်ဆိုးခြင်းကြောင့်ဒီတောဥတွေကတောဥအတိဖြစ်ခဲ့တယ်လို့တပည့်တော်ကြားဥပါလေအဲ့ဒါယုံတယ်လားအဲ့ဒါယုံပါလေအဲ့လိုသင်စကားရှင်းတော့စဉ်းကျင်စဉ်းစားပြီးပြောတဲ့နေဒီလိုပြောလိုက်တော့ဒီလိုတတိပေးလိုက်အဲ့မှာဥပါလိတကြွရနောက်ပိုင်းတော့သူက ဒီဖះရှင်ရဲ့အယူဆကိုလက်ခံသဘောကျသွား။ဘာလျှောက်လဲရှင်ဖះတဲ့ပထမဆုံးဥပမာဖြင့်ဥပမာ ပြောစားကားဖြင့်အရှင်ဖះရဲ့ဖြည့်ချချက်ကိုတပီတော့သဘောကျကျင့်တတ်ခဲ့ပါလေတဲ့။ရှင်ဖះရဲ့စမ်းကြဲတဲ့ဖြည့်ချချက်တူဟိုဂျာနာလေးတော့ကြောင့်သာတပီတော့စမ်းကြဲပဲပျော့ပျော့ပျော့ပျော့ပြုလုပ်ခဲ့တာပါ။တပီတော့ခွင့်လို့ပေါ်လို့မဟုတ်ပါ။ဒီကနေ့ဒီချိန်ကနေစပြီး ဥပါဒကဖြစ်မှတ်တော်မူပါအဲ့ဒီချိန်မှာဘုရားကဗာမိတ်လေဒီလိုထင်ရှားတဲ့ပုံကုမျိုးနော်အဲ့ဒီလိုပုံကုမျိုး မိတ်နဲ့စကားလေးပေါ့ဗျာဒါနှစ်နေရာတွေ့တယ်ဗျာအခုမဇ္ဈိမပါဏာတပါဠိတော်ဥပါဠိတုတ်သာမိလာ42မှာလည်းတွေ့တယ်နောက်တဏီယာမှာတော့မာဝါဝိနိမာဝါ300 303တိဟ သေနာပတိဝတ္ထုအဲ့ဒီမှာလဲဒီသူတို့ကနေပြီးတော့သူတို့ရဲ့ယူဝါဒဆုံးလုပ်ပြီးဘုရားရှင်ယူဝါဒကိုယူယူကြည်လေးစားမှုဖြစ်လာတဲ့ခါမှာပြော့သွားတဲ့စကားလေးနော်ဗာမိတ်လဲဆိုတော့အနုဣစကာရံခောဒီမှာတော့ဟိုသကြွယ်ကိုပြောတဲ့ခါကျတော့ဂါပတိကရောဟိအနုဣစကာရောတုံမာတိတာန ညာတမနုဿာနာတာရုဟောတိအဲ့ဒီဥပါလိတကြွေးကိုဟောတဲ့စကားနဲ့တကယ်တီဟာစစ်သူကြီးစီရဆိုတော့စစ်ဘုံချုပ်ကြီးပြောတဲ့စကားအတူတူပဲစစ်ဘုံချုပ်ကြီးမှာတော့ဘယ်မှာပြောတာဝိနိမာဝါမှာပြောတာတီဟာဒေနာပတိဝုထုမှာအနုိစကာခေါ်တီဟာကရောဤအနုိစကာတုံမာဒိတာနံညာတမနုဿာနာတာရုဟောတိပြောကျင်တာတော့ ဥပါလိသင်တို့လိုထင်ရှားကြော့ကြားတဲ့ပုံကိုယ်တွေစစ်သူကြီးတွေစစ်သူဒီဟစစ်သူကြီးသင်တို့လိုထင်ရှားကြော့ကြားတဲ့ပုံကိုယ်တွေကကိစ္စတစ်ခုကိုသမန်ရှောင်းကမယုံသင်ဘူးလက်မခံနိုင်ဘူးဉာဏ်နဲ့စဉ်းစားဆင်ញင်ပြီးတော့လောက်ကပါပြောပါလို့ဒါပြောချင်တာဒီဘာသာရေးယုံကြည်မယ်ဆိုတော့တကယ်နဲ့ဉာဏ်နဲ့ကိုစဉ်းစားဆင်ញင်ပြီးတော့မှလက်ခံပါအဲကြောင့်ဘုန်းကြီးတို့ ဘာသာကဝိပိဿဝါဒအဲ့ဒါပြောဉာဏ်နဲ့ဝိပိဿဝါဒဉာဏ်နဲ့ဆင်ញံပန်းချပြီးတော့လက်ခံတာနော်ကံကံရဲ့အကြောင်းကျိုးလက်ခံတာလေဗုဒ္ဓဘာသာပဲနော်ဉာဏ်နဲ့စဉ်းစားဆင်ញံပြီးလက်ခံတာလေဗုဒ္ဓဘာသာကိုယ်ကိုယ်တိုင်ကျင့်ကြည့်ကျင့်ပြီးတော့မှဒီဟာတွေဟုတ်ပြီမှန်ပြီဆိုမှဉာဏ်နဲ့လက်ခံတာမျိုးနော်ဘာလို့လို့ပေါ့နော်ဒီမှာပြောချင်တာကဟိုလိုထင်ရှားတဲ့ပုံပုံမျိုးခေါင်းဆောင်မျိုးဆိုရင်တော့ဘာပဲလုပ်လို့ဘာပဲပြောပြော တတိညာနဲ့ဆင်ញင်ပြီးလောက်မှသာပဲဒါတွေကသတ္တဝါတွေအများအတွက်အကျိုးများတယ်ကိုယ်ကခေါင်းဆောင်ဖြစ်ပြီးမိဘဖြစ်ပြီးဆရာဖြစ်ပြီးကြီးကဲဖြစ်ပြီးဆိုရင်တော့အဲတတိလဲတတိညာပါတဲ့လုပ်ငန်းမျိုးပဲလုပ်တဲ့နေဒါပြောလို့ရမယ်နော်ကိုယ်သက်ရွယ်ကြည်လာတဲ့ကအများကျိုးဆောင်တဲ့ကတတိညာပါပါစေကျိုးတော့ကြိုးစားလုပ်နေတတိညာမပါဘူးဆိုမှားတွေဖြစ်တတ်ပါအကြောင်းကတတိညာပါအောင်ကြိုးစားလို့ ကိုယ်လုပ်ငန်းလည်းအောင်မြင်ပါစေတယ်အောင်မြင်စေပါတယ်နောက်ပြီးတော့အဲနောက်ကကိုယ်မိပြုနေတဲ့ပုံကိုယ်တွေလည်းချမ်းသာရစေတယ်ဘုရားကဒီတရားဒီလိုတွေတတိပေးလိုက်ငါကြည်ညိုရမယ်မဟုတ်ဘူးကိုယ်ညာနဲ့တတိနဲ့ဆင်ញင်စဉ်းစားပြီးလက်ခံမှုကိုယ်ွယ်ဖို့ဒါဘုရားတတိပေးတာအဲ့မှာဥပါတိအကျိုးကပိုးပြီးကြည်ညိုသွားတယ်အဲ့ဒါလောက်လည်းမကဘူးသူကနော် ခါတဲ့သူကကြီးညိုနေတာခုနကနာတဗုဒ္ဓနိကန္ဒဂိုင်းဆရာကြီးတွေကိုကိုယ်တာအဲ့တပည့်သားမိတဲ့အကုန်လုံးလှူဒန်းပေးကမ်းအဲ့ဒါတွေမဖြတ်ခိုင်းမှုညဆော်ဗျာသူကျွဲတဲ့နေ့ရဲ့အိမ်မှာနိကန္ဒပုဂ္ဂိုလ်တွေငကောကအမြဲမပြတ်လှူဒန်းနေတာနိကန္ဒပုဂ္ဂိုလ်နိကန္ဒတပည့်တွေနိကန္ဒဆရာကြီးဒါတွေကိုလည်းအမြဲမပြတ်ပေးကမ်းလှူဒန်းတဲ့နေဒါတွေကိုလည်းအမြဲမပြတ်ပေးကမ်းလှူဒန်းဖို့ညဆော်ဗျာ မပိတ်ပင်ဘူးနော်အဲ့တော့ကိုယ်လှူခြင်းဘယ်ဘာသာဘယ်ဟာမဆိုလှူလို့ရတယ်ဒါပြောချင်တော့ပဲဘုရားရှင်ကိုယ်တိုင်ဒါခွင့်ပြုတာဒီဗုဒ္ဓဘာသာကိုယ်ွယ်ရမလို့စုကြည်မကိုယ်ွယ်ခံဘူးကိုယ်ညာနဲ့တတိနဲ့ဆင်ញင်ကိုယ်ွယ်ဘူးကိုယ်လက်တွေ့ကြကြကျင့်ကြအထုကျင့်ကြအထုလို့ဒါယုံကြည်ပြီးဆိုမှလက်ခံမှုတခါလှူတဲ့တန်းတဲ့ကမှာဗုဒ္ဓဘာသာကိုယ်ွယ်မှာဗုဒ္ဓဘာသာလှူမှဒီလိုမဟုတ်ဘူးဘုရားရှားဘာသာတွေလည်းငကိုကလူမြတ်တန်လှူတာရှိဒါတွေကိုလည်းမမေ့ပါနဲ့ဒါတွေကိုလည်းလှူပါ အဲ့ဒီလိုပြောလိုက်တဲ့အခါမှာဟိုကပိုးကြည်ညိုသွားတယ်ငကောကြောက်တာဒီဗုဒ္ဓဘာသာပဲကိုယ်ပဲတခြားဘာသာမကိုယ်ပဲဒါဘုရားဒီလိုမိတ်အခုပြောချင်တာဘုန်းကြီးတရားပါဘူးဒီကျင့်စဉ်နေရာဆိုင်ငါတို့ကျင့်စဉ်နာမှန်တယ်သူများကျင့်စဉ်မှားတယ်ဆိုကွာအဲ့တော့ဗုဒ္ဓရဲ့တန်းစဉ်နေရာတော်တော်ချောနေအဲ့လိုမဟုတ်ဘူးနော်ကိုကြိုက်တဲ့ကျင့်စဉ်ကိုကျင့်လို့ရတယ်ကိုကြိုက်တဲ့ကျင့်စဉ်ကဘုရားကျင့်စဉ်နဲ့ညီဖို့ဘုရားဟောထားတဲ့ကျမ်းဂန်နဲ့ညီဖို့အရေးကြီးတာဟုတ် တချို့ကြောင့်မဟုတ်ဒီတဏှီတဲ့တည်တာဟာသူများတွေအမှားတယ်ဒါတွေမကျင့်တာဒါတွေမပြောရဒါတွေနားမထောင်နဲ့ဒါမျိုးတွေပါမဟုတ်ဘူးအဲ့ဒါကိုပြောခြင်းလို့ဒီနေ့အဲ့ဒါလေးပြောခြင်းလို့ဒီတရားလေးမိတ်တော့နော်အဲ့တော့ဘာပဲလုပ်လို့ခုနကရှေးဆရာတော်ကြီးတွေမိတ်တာလေးမှတ်ထားမယ်နော်ဘာလဲဆိုကိုယ့်ကိုဒီဆောင်းဖို့လေးလည်းရေးမှတ်ထားဖို့အမြဲတည်းအသိရှိထားလုံလာအဖြစ်ဉာဏ်စွာမပေထက်မြက်စီလို့ ပြုလေသူများကိစ္စများမြောက်ဆောင်နိုင်အောင်လေလုံးလဝရိယနှမျိုးမှတ်ထားပါအောင်နာကပြောခဲ့ပြီဉာဏ်တတိဉာဏ်ပါတဲ့လုံးလဝရိယတတိဉာဏ်မပါတဲ့လုံးလဝရိယဒါမျိုးနှစ်မျိုးရှိတယ်အခုပြောချင်တာကဒီမှာတော့ဒီဒီရှေးဆရာတော်များကဒီနာမှာဉာဏ်နဲ့မကောက်တတိခုနကဒါထဂရာတိုင်းအဖွင့်တိုင်းမှန်တယ်တတိဉာဏ်ပါတဲ့တတိဉာဏ်ရှိရှိတဲ့လုံးလဝရိယမျိုးဖြစ်အောင်ကြိုးစားမယ်ဘုန်းကြီးတို့ကလုပ်ငန်းတစ်ခုလုပ်တယ်ပြောတယ်ဆိုတယ်တွေးတယ် တတိညာမရှိတဲ့လုံလဝိရိယမျိုးဖြစ်ရင်တော့ဘလောက်ပဲစူးစမ်းစူးစမ်းပင်မနာခက်ခဲတာပဲရှိတယ်မအောင်မြင်နိုင်ဘူးတတိညာပါတဲ့လုံလဝိရိယမျိုးရှိရင်တော့ဘာကိစ္စပဲဆောင်းဆုံးဘာကိစ္စပဲပြုပြုဘာကိစ္စပြုပြုဒီမှာဆရာသမားများပါမိလေပြုလေသမျှကိစ္စများမြောင်ဆောင်းနိုင်အောင်လေနော်ဒီလေးဒါလေးမှတ်ထားဖို့နော်ဘာပဲလုပ်လို့ဘာပဲပြောပြောအဲတတိပါမယ်ဉာဏ်ပါမယ်ဉာဏ်တတိဉာဏ်ပါတဲ့စ조사မှုရှိရ ကျိုးတော့ကြိုးစားပါရဲ့တတိညာမပါဘူးဆိုရင်တော့ဒါမဟုတ်သေးဘူးပေါ့နော်အဲ့တော့ကိုယ်လုပ်ငန်းအောင်မြင်ခြင်းတိုးတက်ခြင်းကြီးပွားခြင်းတရားလုပ်ပဲဖြစ်ဖြစ်လောကလုပ်ပဲဖြစ်ဖြစ်ဓမ္မလုပ်ပဲဖြစ်ဖြစ်တတိညာပါတဲ့လုံလဝရိယမျိုးဖြစ်အောင်ကြိုးစားထုတ်နိုင်ကြသဖြင့်မဉဏ်ပညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုံကုန်များဖြစ်ကြပါစေ။ဆရာတော်ဘုရားပေးတဲ့စုနဲ့တရားပဲပါသိရှိပါဗျာ။သာဓုသာဓု ရှင်ဘုရားအပြုစည်ရင်ကြီးညာခွင့်ပြု